သန္တာပရပိုက်ကသာကဒေါသမောဟသိကွာရေးမှာရှင်းလမ်းကြောင်းမှာဟွန်းလမ်းကြောင်းရှိပါသလားဖြစ်စဉ်ကြီးရှိပါသလားလို့ဒီကုန်းထုတ်ရှင်းအနာတာက အဲဒါတော့မောဟသိချာရေးမှာဆန္ဒကြီးလည်းရှိပါတယ်၊စိတ်ကြီးလည်းရှိပါတယ်။အဲဒါကပါလေလို့ထပ်ဆင်းလေးတဲ့အခါမှာရှင်အနန္ဒာကမိခင်ရှိပါအရှင်တရားပါပဲ။အဲဒါလမ်းကြောင်းကြီးတွေစိတ်ကြီးတွေစိတ်ရှိပါလေခွဲပြီးကြားကြပါတယ်မှာ။ ဒီကဆန္ဒပြဘက်ကလမ်းကြောင်းကြီးခွန်းလာပါပြီ။ကြည့်ကြည့်လည်းခွန်းလာပါပြီ။ဟောဆိုဆိုရတာတော့မောဟသက်ရှားထုတ်ပြင်တယ်လို့သက်ရှားထုတ်ပြင်ရေးပါပါလို့ခွန်းလာပါပြီ။ဘာလို့လဲဆိုတာမမြင်မလျော်မဟုတ်မစားပဲမဟုတ်မစားပဲဒီဟုတ်ပဲဒါလည်းလိုပါတော့လို့ဆိုပြီးတော့ ကားအဆုံးသတ်တော့ပါခေါင်းပါတယ်ဒီကားလေးရတော့ဆက်တာကိုလေးကပတ်တဲ့ရှိပါခြင်းတရားပြုပြီးရေးထွက်ပြီးကြာပြုရေးထွက်ကြာရုံနဲ့နားလည်နိုင်မလားဆိုတော့နားလည်ဖို့သိမလွယ်ဘူးဒီမဲ့ဒီရှိပါကဘယ်လိုပွားရမလဲလမ်းကြောင်းဆိုတာဘယ်လိုလျှောက်ရမလဲ ဖြစ်တယ်ဆိုတော့ဘယ်လိုရှိရမလဲဆိုတော့ဇလန်းကိုလျှောက်မှအကျင့်ကိုရှင်းမှသက်ကြီးရှိပါခြင်းတရားပေါ်လာတယ်ဆိုတော့ဒါတော့လူပါလဲအာတိဝတ္တလက်တော့မှလည်းမြတ်စွာဘုရားဒီစာရဲ့ဒီကအစ တရားကျင့်ရတဲ့မျိုးတွေမှာရှိတဲ့တရားအထောက်ရှိရရတဲ့အကျိုးခုနှစ်မျိုးပေါ့။နှမျိုးရေရတော့ကျင့်ရလိုက်ပါလား။စိတ်ရည်ကြည်ကိုစီရဖို့ဒီဒီကဒီကြောင့်ရတော့ကြည့်ရင်းတို့ဟာဆိုလို့ရှိရင်သာဝတ္တနာစိတ္တတော်ခေါ်တဲ့ ခွင့်ရည်ကြီးတွေကလည်းပေါ်လို့ခုတ်ပြတယ်ခန္ဓာနဲ့ကာယကိုယ်မူရပေါ်တဲ့ရုပ်ပုံပေါ်တဲ့အခါခက်ခံစားမှုဒီလိုကလည်းစိတ်ကူးစိတ်လိုက်ဆက်ပြီးဘူးဆက်ခါခါနဲ့သဘောထွေရပါဘူးထိရှားထိရှားပေါ်တာဆိုရင်သိတာထိရှားတော့မသိတာတွေဟာလည်းအများကြီးရှိတာပါ ချုပ်ွက်ကြရေးပြရတာဒီချုပ်ွက်ပဲတွေပေါ့ပေါ်သေးပါစိတ်ဆုံးပြဆွမ်းရတာရှိရတယ်အဲဒီဆံပါပဲကခေါ်တဲ့ဝင်းတဲ့ကိုပေါ့ဒီကခေါ်တဲ့တန်တကိုကျေကိုဒီလိုမျိုးလည်းပဲ လုံရောက်သွားဖို့ရပါတော့ဒီကြောင့်ရတော့ရရှိရတယ်သိချင်တဲ့လမ်းကြောင်းရှိရတယ်ချောင်းကြီးကိုသိချင်လက်ကြောင်းကိုသိချင်တဲ့လမ်းကြောင်းပေါ့ဒီလိုပါဆိုလို့ရှိရင်ဒီရိသတရားလေးပါတော့ပါပဲခုနပြောတဲ့အတိုင်းပါဒုက္ခခေါ်ရခုဆင်းရဲဒါတွေလည်းပဲချုပ်ွယ်သွားဖို့ရပါတယ်ချော်သွားဖို့ရပါတယ် အတ္တမဝဆိုတာချုပ်ရင်းကိုသိရင်းကိုအဲ့ဒါကြောင့်ဒီလိုကြီးသိသိရတယ်လည်းချုပ်ရင်းကိုရအဲ့ဒါကြောင့်ဒီလိုသတိထားရလေးပါပဲသိကောင်းတယ်တော့ဘောတစ်ခုမှဆိုရင်ခုစည်းစိတ်ရှိရရှိနေလူတွေတက်တာဖြစ်ရတာ ကိုယ်ရဲ့အလေးဆုံးခံခဲ့တာလည်းပြင်သိချရတယ်လည်းမတက်မတာတညုံညုံလည်းပေါ့လေတလုံးလုံးလည်းရှိဖို့ဆိုရင်ရိုက်ချလာမှာလည်းဒါပေမဲ့ကိုယ်စင်းလည်းရှိတယ်စိတ်စင်းလည်းရှိတာလာကလည်းရဟန္တာများတော့ဆရာရဟန္တာများတော့ကိုယ်စင်းရတော့ဒါတော့မကင်းဘူးဆိုတော့ဒုက္ခပေါ်မှာဒုက္ခမထပ်ဘူးဆိုတော့ စိတ်ကမထောက်ဘူးအဲ့ဒါသူတို့သက်တာထွေးသက်တာတော့သက်တာတော့ထွေးမှလည်းပဲအရေးကြီးဆုံးထွေးပါစိတ်မသက်မသာဖြစ်ရတာတော်တော်ဆိုးတယ်ပေါ့ရိုးရိုးလေးနဲ့ကောင်းလိုက်တာသိကုန်တာ။ဟောရာသတိကမာရနိဗ္ဗာန်ကိုဆက်ကြည့်ကြရတယ်ဆက်ကြည့်ကြရတယ်။ ဒီဒီကဒီဒီကညာရခေါ်တဲ့အရိယာမေရောက်ပြီအတိကမဆိုတာရရဆိုတာလက်ဆုပ်လိုက်တဲ့သမဏေရတာကိုပြောတာလက်ဆုပ်လိုက်သမဏေရောက်ပြီအရိယာမေအတုအတုဖြစ်တော့အရိယာမေတော်ပြရဟိုမိတ်တိကမေဒီမှာနှမျိုးရောပဲလောက်ပြရမယ် သုဒ္ဓရမဲ့ပေါ့သုဒ္ဓရမဲ့ကတော့အထုပ်ကြီးရတာမဟုတ်ပါဘူးသုဒ္ဓိမဲ့ခေါ်တဲ့ဥပဘာကမဲ့ပွားနေရတာပါဒီပြပွားနေရတာပုပ္ပဘာကမဲ့ပွားဖို့တရားမှတစ်ခုဆိုပြီးတော့ရရမယ်ပွားပြီးတော့ဖြစ်ဖို့ဒီကြောင့်ဒီတော့ဒီဒီဟာပါလဲဆိုလို့ရှိရင်ဒီသာဝရကိစ္စဓမ္မ ရှုခွင့်ကြီးလေးမျိုးတွေကတိကျပေါ်ရောက်ပေါ်ရောက်ရှုခွင့်ကလေးစိတ်ဆောင်ရလိုက်ပြီးရှုမှတ်နေမှုပဲနောက်ဆုံးဖြစ်တဲ့မစအရင်းလက်ကိုမျက်မှောက်ပြုဖို့ဖိုလ်နဲ့မျက်မှောက်ပြုဖို့မဲ့နဲ့လိမ့်ပါဆက်ပြီးတော့ဖိုလ်နဲ့လိမ့်ပါအာရုံပြုနိုင်မျက်မှောက်ပြုနိုင်လို့ရတယ်ဒီကြောင့်ဒီတော့ ။ညဆိုလို့ရှိရင်ဒီသတိစံရ၄ပါးပဲမြတ်စွာဘုရားခွဲဆက်ပြီးဟောတော်ပါတယ်ကွာ။ဒီမှာညာသတိကဝါရအနိဗ္ဗာန်ဆိုစัจจิကိရိယာရောညာသတိကဝါရပုဗ္ဗဘကမဲ့ဒီရမှာသိစပြီးတော့အရိယာမဲ့ပါဠိပြတာပါလားဒါနဲ့ရှင်းနေပါရောတော့ ဒီတော့ဥပပကမေရလို့လို့ရှိရင်ဒီတန်တရားကွာဒီရမသတိဆိုပြီးတော့ဒီရမေရလို့လို့ရှိရင်သဘုအရိယမြတ်နဲ့နိဗ္ဗာန်မြတ်ဟောပြုပြုရင်လို့ရှိရင်အရိယကိုယ်နဲ့နိဗ္ဗာန်မြတ်ဟောပြုရင်ဒီတန်တရားကွာတဲ့အတိတ်ရပါတယ်ဒီတန်တရားမကွာဘဲနဲ့တော့မရှိဘူးမရှိဘူးဥပပကလည်းမရဘူးအရိယမေကလောကုတ္တရမေလည်းမရဘူး သောတာပန်မရဘူးဆိုလို့ရှိရင်ခိုးလို့ရှိမှာဆိုတော့ဘုရားလက်ဖို့မပေါ်ဘူးဆိုလို့ရှိရင်ရင်းတဲ့လေကောင်နဲ့မျက်မှောက်ကိုပြုတ်နိုင်ဖို့ဆိုတော့လေးပေါ့ဒီတော့အဲ့ဒီနမောဖြစ်စေခြင်းလို့ရှိရင်ဘုရားဘာကမဲပေါ့အရိယာမေရှိရေးဘုရားကမဲတယ်ပေါ့ဘုရားတရားများပါပဲဆိုလိုက်လို့ရှိရင်တော့အဲ့မှာထောက်ထားခိုင်းလို့ပါလေပြောတော့ ရှိတော့ပို့ပြီးတော့ဒီတော့ဆိုရခုနဝိရဒတုတ်တံမှာပဲဒီသတရား၄ပါးကိုပွားမိရတဲ့ချော်လွဲသွားလို့ရှိရင်မြတ်ကြီးကအရှင်တရားကိုလည်းပဲမကျင့်သုံးမှုပဲချော်လွဲသွားပြီချော်လွဲပြီးတော့ပြန်သွားဒီသတရား၄ပါးကိုအားထုတ်လို့ပြည့်ပြည့်စုံစုံဖြစ်ပါလို့ရှိရင်လည်း အရိယာအာကလမဲ့ကြီးမဲ့ကြီးရှိပါရိယာမဲ့ရှိပါလေလို့ပွားပြီးတော့ပြည့်စုံပြီးတော့ဖြစ်တော့ဒီအထိတ်ကဒီလိုမဲ့ကြီးရှိပါမိသနာမှာဖြစ်စေခြင်းသိရတရားလေးကတော့ပွားတဲ့အထိတ်ကိုရပါတယ်ပွားလို့သူတို့ဖြစ်ပေါ်လာလို့ရှိရင်လည်းငယ်မဲ့ပုဂ္ဂိုလ်ကမဲ့မှာပဲစဉ်းစားကြည့် အရိယာမေရှိပြီးပုဗ္ဗဘကပစ္စည်းရှိနေတဲ့အခါပဲစဉ်းစားကြည့်ပါဒီလမ်းလေးပါသွားတယ်။ဒီမလေးကဆိုလည်းပါနေတယ်၊ပညာလေးဆိုလည်းပါတယ်။သင်္ချာဘောရဲ့ရှိခွက်တစ်ခုကိုချိန်ပြီးတော့အားဆိုင်မှရှိရအောင်မှာစိတ်ကလေးစိုက်ကြတဲ့အခိုက်။အဲနောက်မှသိတဲ့တက်ပြီးတော့သဘောမှလေးကိုကြည့်နေပြီဆိုလို့ရှိရင် ဓမ္မမဲ့ခင်၅ပါးအပြည့်ဖြစ်သွားတယ်သာကောတော့အရှင်ကြီးကမဲ့ပါတယ်အစိတ်ပိုင်း၅ခုပါတဲ့နိဗ္ဗာန်ပွားရလမ်းကြောင်းလို့ဆိုတာခရိုင်အာယုံမလွတ်တတ်မှတ်နိုင်ဖို့ရအတွက်သုံးဖို့ထေချပေါ်လာတဲ့အာယုံကြီး ဖြစ်ပြီးတဲ့စိတ်ကလေးရောက်စိတ်ကလေးရောက်ပါဘူးရတဲ့တွန်းအားပေးလို့သူလည်းပဲဆုံးရတဲ့ရှိတာပဲအခြေသေးတဲ့အာရုံကိုဖြစ်အောင်ပြီးတော့အကုသိုလ်တရားတွေပယ်ရပယ်ရအောင်အခြေသေးတဲ့ကုသိုလ်တရားတွေဖြစ်ပေါ်ပြီးတော့ပြည့်တဲ့ကုသိုလ်တရားတွေလည်းပဲပေါ်ပေါ်ပေါ်ပေါ်ညံ့ညံ့ညံ့ညံ့လောက်ဝိရိယရဲ့ ဆွမ်းအင်လေးရောလေးစထားပါတယ်ကွာလူရင်းကတော့အကုသိုလ်တရားတွေကိုမဖြစ်ဘူးကုသိုလ်တရားတွေပေါ်လာတာလူရင်းပါအတန်ကျင်းဟာဒီဆယ်နှစ်ကြီးတော့တန်ရှင်းတဲ့ဟာတွေပွာလာရတာဆက်လို့ရမှာဒီမှာအားစိတ်ပေးကြတယ်။လည်းပေါ်လာတဲ့အာရုံကြီးရှိမတဲ့စိတ်လေးရောက်သွားအောင်တွန်းအားပေးနေတာ။အပူရင်းတွန်းအားပေးနေတာ။ ကိလေသာလောကံပယ်ပါလားကိလေသာကိုပယ်တယ်ဆိုတာကဖြစ်လာတဲ့ကိလေသာကိုပယ်တာမဟုတ်ဘူးလက်မခံတာကိုပြောတာလက်မခံဘူးဆိုတာဖြစ်ခွင့်မပေးတာကိုပြောတာသူကပေါ်လာတဲ့အာရုံကြီးအရင်ဥအောင်ဆိုပြီးတော့ရောက်အောင်ဆိုပြီးတော့သူကကတ်ထားတာအားဆိုင်နေတာဟုတ်သာသနာဝိရက ရုပ်ရုပ်ရုပ်ရဲ့အတိအစက်ဒီသဘောကိုဆိုတော့ဖြစ်ကုန်ရောက်ကြလိုက်တာအဓိကသက်သာပြင်းကျော်ဆုံးကိုပဲလိုက်တာပြင်းကျော်ဆုံးအပေါင်းအစားစားကြီးတာရောလည်းဖြစ်ကုန်ရောက်လို့ပဲလိုက်တာအသိစိတ်စားတာချိန်ရပေးရစိတ်ရဒီစားတော့ချောတော့တော့လာမရှိဘူး တကယ်တော့ကလက်ညှိုးပေါ်လာတဲ့အာရုံဒီမှာချိန်ရမထားဘူးဆိုရင်စိတ်ဟာချောဆက်နေတာပဲဥကြည်ချက်လည်းရှိတော့ဒီစိတ်ဟာဘာမှဘုံဝါစာပေါ်လာတဲ့အာရုံနဲ့ဒီရတဲ့ဒီတက်စီရမယ်ဆောက်တက်တက်နေရမယ်ဆိုတော့ဥကြည်ချက်ကလည်းရှိတော့ဟွန်း ပေါ်လာတဲ့အာရုံနဲ့စိတ်နဲ့တဲ့ပြရမယ်ဆိုဥတီတဲ့ကရှိပြီးတော့စိတ်ဟာတခြားလွယ်ထားတာမရှိဘူးဆိုတဲ့အခြေအနေရတယ်။ဒီမှာချိန်ထားရလွယ်ထားတာ။ချိန်ရပြီးတော့သိလာအလောက်တော့လေ့ကျင့်လာရတာတဲ့ခါကျတော့ချိန်ထားကတ်တယ်လို့ဆိုတာ။လေ့ကျင့်ရရတာ။ အချိန်ကကြိုက်တဲ့အပိုင်းရောက်လာပြီဆိုလို့ရှိရင်ဒီမှာစိတ်ကလေးနဲ့စိတ်ချရစိတ်ချရအာရုံတည်ရတာတိတ်ရှိစားတာဒီတော့အရင်မှစိတ်ရဲ့တဲ့ပြီးတော့စိတ်ကလည်းစိတ်ချပြီဆိုလို့ရှိရင်တဲ့ကြတာကခုနအမိတ္တနာဆိုင်တဲ့ဒီဝိညာဉ်တွေပြေလိုက်တာ စိတ်ချတာလည်းဒါလည်းပြန်လိုက်တာပါစိတ်ချတယ်စိတ်ချအောင်လည်းတက်အောင်လည်းလုပ်နေတာလားလုပ်နေတာတက်တက်တက်တက်ပြီးတော့ကြာတော့လိမ့်တယ်လိမ့်ကျင်လာရလိမ့်ကျင်လာရဒီလိမ့်ကျင်လာရတော့စိတ်ကလေးဟာကောင်းသောအာယုန်ကြီးတွေရောက်တော့ကောင်းတာတွေကြီးချမ်းသာသာဖြစ်နေတယ်ဒီလိုဘဝတော်လုံးဖြစ်မဖြစ်တော့ကိုအထောက်ဖို့ဘာဝနာလုပ်ငန်းမှာလည်း ခံတော်ဖြစ်တော့စိတ်ကိုလည်းညင်ရအောင်ပြီးတော့ညင်ရအောင်လည်းဖြစ်ရအောင်ယူနိုင်တော့ဒီလောက်ကောင်းတော့ဆိုပြီးတော့အားစိုက်ကြတော့ရှုခွက်အောင်မှာစိတ်ကလေးကကတ်လာပြီဆိုလို့ရှိရင်တတိပဌာနာဆက်လာတာပဲအဲဒီမှာကတ်ပြီးတော့ကြည့်တာရဲရဲကြည့်ခါရဲကြည့်နေတာရဲရဲကြည့်ရတယ် တတိယနေရာစိတ်အရှင်ရင်းနှမှုဝင်အောင်သူကခါထားလိုက်ဆက်လျှောက်ထားတယ်ဆုပ်ပိတ်ထားတယ်သက်ခါဝရဏဆိုတော့ဆုပ်ပိတ်ထားတယ်ဆုပ်ပိတ်ထားတော့နောက်ဆက်ပြီးပြီးလို့လုံချုံလို့နောက်ဆက်ပြီးပြီးဆိုလို့ရှိရင်လွတ်လာလွတ်လာမှုလည်းရှိတာပါဒီလိုလည်းဖြစ်တယ်ဆိုလို့ရှိရင်ဒါလှုပ်ရှားမှုပြင်တော့ရင်းအေးတာပဲရင်းခုလည်းရှိရတဲ့ခိုက်တာ အဲ့ဒါချမ်းသာခြင်းအကြောင်းလေးကိုလည်းရှင်းလို့တော့ဆရာတတိယလည်းသိသွားရှိတာလည်းအားသာပြီးတော့ဆွေးနွေးစွာရှိလို့ရှိအောင်ပါသိရတခဏစိုက်ကြတော့ဖိုင်ဝမမကတ်တာလည်းရှိကြောက်ကြပုံမှာသက္ကသလုံးကြောက်ကြလေးပုံမှာဘောလုံးပြလိုက်တယ်လို့မငြိမ်တာလည်းရှိရှိခဲ့အောင်မှာအားသာပြီးတော့ ခြေကြီးတော့ဖတ်လိုက်တဲ့အခါကျတော့ဒီပုံမှာတခါလဲကပ်ပြီးတော့ကြည်သွားတယ်ဆိုတဲ့ကူကခယုံနဲ့ကွာအားတော့ရှိဘူးဆိုတော့တိတ်တယ်ပေါ့ကွာတော့တာဟာတော့ရှိတော့ချက်ချက်ရတဲ့တခါလဲကပ်စိုက်ကြတော့တာချက်ချက်ရကပ်တော့တာကတတိကိုဒီတော့ကစိုက်ကြတော့တာကသမာဓိပဲတရားတော်လွင့်စီရောက်သွားဖို့ဆိုတော့ဝေးရ ဒီအာယုံပေါ်မှာတော့မကတ်တာမရှိလူနေတာမရှိကြွားတာမရှိဆိုတော့စိတ်ကိုချတော့တာခဏိကတော့လည်းဖြစ်တော့တာပဲသူဖြစ်တဲ့ခိုက်တာကအာယုံပေါ်မှာမကတ်တဲ့အာယုံပေါ်မှာလူနေတဲ့ဥဒိစ္စဆိုတော့လည်းမရှိဆန္ဒနဲ့ဝိသုပါဆိုတော့လည်းမရှိနောက်ဆက်ပြီးခင်လို့တော့ခေါ်တယ်အရှင်းနေတော့ပဲစိတ်ကရှင်းနေတော့ တစ်ချက်မှတစ်ချက်ချင်းနှစ်ချက်မှတစ်ချက်ချင်းဆယ်ချက်မှဆယ်ချက်ချင်းဆိုတာခြေကုန်းရတော့မှတ်နိုင်အားဆိုင်ပြီးတော့ဆွမဲ့စွာမှတ်နိုင်ပြီးစိတ်ကြောင်အားကောင်းတယ်စိတ်ကြောင်များပြီဆိုလို့ရှိရင်ပြယုခဏပြေတာရည်ရည်ဆန့်ရှင်းရဘလောက်ကောင်းလို့ဒါလမ်းကြောင်းမှကြီးပဲချင်းစဉ်မှကြီးပဲဒီညမှုတွေဖြစ်နေတာတနည်းနည်းဆွတ်ကြည့်လို့ဆိုနေဘူး နောက်ချိန်ကားကြိုက်သူကရှင်းလာရတာတော့သမတိကဝဆိုတာပေါ့လေထဲ့နောက်ခဏကသမားတွေကလည်းအားကြည့်လာတဲ့ခါကျတော့စိုက်တဲ့ပြီးတော့စိုက်ကြတယ်ဟောနာလေးဟောနာလေးဟောနာလေးဟောမှာတဲ့ပြီးတော့စိုက်ကြတယ်တောင်းတင်းဆုံးစားတဲ့သဘောလေးဒါလေးတွေသိလာတာအဲသူဒီအာယုံလေးရှိနေသူဒီသိပြရတာအချောင်းနဲ့အကျိုးလေးလည်းတဲ့ချောင်းကောင်လည်းတဲ့အကျိုးကောင်လည်းတဲ့ရတယ် ပင်နာရီပေါ်ကိုက်မှာဓမ္မလည်းရှိသေးကြလှုပ်ရှားရှိတော့တယ်ကျုံကစိုက်ပြီးတော့တည့်တည့်ကြနေတာပြီးရတာပဲတည့်တည့်ကြနေတဲ့သမထင်္ဂပတည့်နေတာကအဲ့ဒီစိုက်ကြနေတာကခီးကကမာကြီးစိုက်ချရွေးချတဲ့သဘောလေးသိရတာသမထင်္ဂရှိနေတာပဲဖြစ်နေတာဒီတော့တည့်ပြီးတော့သဘောမှလည်းသိနေတဲ့ခိုက်တာမှာ ပညာရဖြစ်နေတယ်ကျင့်တဲ့နာခွဲပြီးတော့ကြောင်းကျူးပြီးတော့ကြောင်းကျူးတဲ့တွေကပုံရပြုံးမျိုးပုံတည်ပြီးတော့သတိကမျိုးမှာကိလေသာမျိုးပါပြတ်တော့ကိလေသာအငုတ်ပြုတ်သွားတယ်ဒီကတခါအပြီးပြုတ်သွားတော့မဟုတ်ဘူးခိုက်တံပြုတ်သွားတော့ဒီရဲ့ကိလေသာခလကောင်းတော့ဟွန်းဆရာကဘယ်အရိယဟွန်းဖြစ်နေတယ်တန့်ရှင်းတယ် တန်ရှင်းတယ်ဆိုအထက်ဘက်ကတန်ရှင်းတယ်ဆိုမတန်ရှင်းရင်မိပါလို့ရှိအောက်တန်းကြတယ်တန်ရှင်းတဲ့ခါကျတော့အစင်တမြင့်တယ်လေဥတ္တမဥတ္တမမြတ်သောဆိုစာရတာဘုရားဆိုရတာမြတ်ဆိုတာဘယ်လိုမြတ်မှန်းလည်းမသိဘူးမှာလက်တွေ့လေရောက်တဲ့ခါကျတော့သိရှင်းတာပဲသကုဘဝကိုကိလေသာဆွဲအားကြောင့်အောက်တန်းတော့တာကြာသွားတာသိစိတ်ထားပြီးကိုယ်ဝူရာကြီး အောင်တန်းတာစရတာနေပြီးတော့ဆွဲမှသင်ကြရတာဒီအဖြစ်တရားနဲ့မြင့်တယ်လားလောင်းလို့ဖြူစင်ရင်းရဆိုတာပေါ့လေအရိယာမေရှေကြီးဘုဘဝကမက်ကြီးရှိနေတဲ့ခါမှာလည်းအခိုက်အခိုက်တာအာအချိန်တိုင်းအချိန်တိုင်းလေးကြီးဖြူစင်ရင်းရတဲ့သဘောလေးကိုရှိနေတာဖြူစင်ရင်းရတဲ့ဆိုအညီကြီးတွေကဲနေဆိုတာဒီလိုပေါ့ အဲဒီအကြီးကြီးကုန်ခန့်တဲ့ဒီရောက်ရောက်နေတယ်ဆိုတဲ့အတိတ်ဘောဒီအရှင်လေးကတိုင်းနိုင်ငံနဲ့ကြည့်သွားတယ်ဆိုတာမကြည့်တူပုံကမပြတ်သားတဲ့ဘဝနဲ့ဆင်းသွားတယ်။ဒါရမလည်းဆင်းသွားပြီ။စိတ်သက်သက်မုန်းနေတဲ့သဘောလေးဖြစ်ခွင့်တော့ဒါလည်းဆင်းတယ်လေ။အခုတို့ရဲ့အရေးအမြစ်ကြီးဇာကခေါ်တဲ့လောကလည်းဆင်းနေတယ်၊ဒေါသလည်းဆင်းနေတယ်၊မောဟလည်းဆင်းနေတယ် ဟောဒီအရေးကြီးကြီးကဲနေပါတော့မတန်ရှင်းတာပဲလာတော့မလဲတန်ရှင်းဘောပြင်းရပြီဘောဟင်းအဲဒီမတန်ရှင်းတဲ့အဲဒီကုန်းကုန်နေတာပေါ့ပထမမရှိဘူးအဝိဇ္ဇာစီမာဘူးအဝိဇ္ဇာကုန်ခံသွားတယ်ကုန်ခံတဲ့အဲဒီမကလေးရအဲခန္ဓာဘုဘဘကမဲ့ခေါ်တဲ့မကလေးရရောက်သွားတယ် နိလရရောက်သွားတာပဲဒေါသခင်းတဲ့ရောက်သွားတယ်။ကြာကခင်းတဲ့ရောက်သွားတယ်ဒေါသခင်းတဲ့ရောက်သွားတယ်အစားအစာမသိဘူး။ဒါပေမဲ့အောက်တကုသိတ်ကြီးခင်းတဲ့ရောက်သွားတာပဲ။ဒါတမန်ဒုက္ခတိရခံတယ်။အထူးအားဖြင့်တော့ဘုရားသနာဥပါဒခေါ်တဲ့ကိလေသာကိုဆင်းရဲအဲဒီကိုဆင်းရဲကုန်လိုက်ပြီးတော့ အမှန်သိကြည့်နေတော့မသိဘူးလည်းကြောက်ဒီမောင်လည်းကြောက်တော့ခုံးနေတာခါခြောက်နေတာခုန်ခန့်နေတာအဲ့ဒီရောက်တာသူ့အကြောင်းပြုပြီးတော့ဒီဘုဒ္ဓကံကုသိုလ်ဘောဝိဇ္ဇာတဲ့ကုသိုလ်လည်းပေါ်မလားအထူးအားဖြင့်အဘုဒ္ဓတိဆိုင်လည်းပေါ်မလား

ဘဝအကျိုးပေးတယ်ကံကမရှိဘူးဆိုလို့ဘဝကျေးပေးလည်းမရှိဘူးပေါ့အကျိုးရင်းလည်းမရှိဘူးအကျိုးသက်လည်းမရှိဘူးအဲ့ဒါလည်းဆုတ်ခွဲနေတော့တယ်အဲ့ဒါကြီးဆုတ်ွယ်သွားတာကိုကုံကုံသွားတာခန့်သွားတာကိုပဲဒီနေရာဌာနမှာဒုက္ခခရခါမီခေါ်တာပါပဲသို့တော့ပါဠိသင်္ကြန်ပြီးကုံခန့်တော့အလွယ်တွေလုပ်ပြီးတော့ကုံခန့်တော့ စနစ်တကျခုနကသောသောဘက်ကပြောတဲ့အတိုင်းပေါ့။သာဝတ္တစိတ်တော်ဓမ္မခေါ်တဲ့ရှုခွင့်ကြီးရဲ့လေးမျိုးတွေကလည်းမင်းသင်္နေရှားရှားပေါ်တဲ့ရှုခွင့်ကလေးကိုကိုယ်ကလည်းစစ်စစ်သုံးဖို့ကိုယ်ရှုဒီမှာဒီကိစ္စအရိယာမဖြစ်တဲ့အခါမှာဆိုင်ရာအောက်တို့ကြီးကလည်းပြတ်ရှင်းနေတယ်ဆိုတော့မြတ်စွာဘုရားဟောထားတာလက်တွေ့ကြည့်ကြည့်တဲ့အခါကျတော့ဒီလိုဆိုင်ရာဖြစ်နေတယ် ဒါနဲ့ကိုယ်ကတော့ဝင်စီကြရတာကိုရိုနာရာနေငြိမ်းနေတာကိုယ့်ကောထိုက်တော့နိုင်တယ်ကိုယ့်ကောထိုက်တော့နေတော့ကိုယ်ကတော့ဝင်စီကင်းတတ်ရှင်းတယ်ကိုယ့်ကောအားရတယ်ကိုယ့်ကောမဆက်ဆဲဘူး။ညာကြီးလိုကောင်းနေသေးတယ်မခံရဘူး။ဒါတော့ဒါမှပြင်ဘူး မှားယူပြီးခါပြီးဒါတန်ခတ်အဲရတန်လေးရောက်နေတာပဲဒါအမျိုးမျိုးရောက်နေတာပဲဒါတော့ဒုက္ခတိကဆိုတာလည်းမရှိဘူးဘေးကြီးလေးမျိုးလည်းပဲကျင့်တော့တယ်အတွေ့အကြုံငြိမ်းရောဘေးကြီးလေးမျိုးကျင့်တော့တာရငြိမ်းသေးသေးဆိုတာပြောတော့ပဲအဲ့တော့လူရင်းကြတယ်ရငြိမ်းမှုသိဆုံးတယ် ဒါပြီးတော့ကျင်လို့ရှိရင်ဒီဟာဒီတိုင်းရှင်းရတာပါဟုတ်ကဲ့သာအကြောင်းတော့အကျိုးနဲ့ကိုရဟောတာလုပ်ငန်းရဲ့အကျိုးရလာကိုရဟောတာလာဝဘခါကခေါ်တာလုပ်ပြီးဇာလုပ်ပြီးဒီအကျိုးရမယ်ဆိုတာကဧကမယ်အဲ့ဒါတော့ခက်တာခေါ်တာပဲကိုယ်ရဲ့ဆိုင်လည်းပေါ်တဲ့အာရုံကို အားဆက်ပြီးတော့ဆိုဆိုနဲ့ရှိပါရှိပါဝင်စိတ်ကလေးစိုက်ကြပြီးတော့သမာဓိထူထောင်ပါဆိုတာကစိတ်ကလေးစစ်စစ်ပါသာစစ်စစ်မှုရလို့ရှိရင်စိတ်ထဲမှာဖြစ်နေတဲ့ကိလေသာတွေရှိခွင့်ရဘူးပဲသမတုတ္တကိရကံရှိခွင့်ရပါဇာကနဲ့သိစရာမရှိဒေါသနဲ့သိစရာမရှိစာစာကိရိတာနဲ့သိစရာမရှိဇာကစာသာထုတ်ချခြင်းပြီးတော့ငြိမ့်တတ်နေတာပဲဒါလည်းဒီအဲ့ဒါတော့ခန္ဓာပဲ လုပ်ငန်းနဲ့အကျိုးရတာခွင့်ကြဟောတာပါပဲအဲ့ဒါကမှခေါ်တာပဲဒီနည်းမှလည်းမှလည်းဒီနည်းမှလည်းမအောင်ခွင့်ကြပြောင်းရှင်းလို့ရှိရင်အကျိုးရတာကလည်းခွင့်ကြကိုရတာနောက်အာယုံမှာစိုက်ကြပြီးတော့တဲ့သွားတဲ့ခါလေးမှာတော့မှလည်းသိတာသာကလို့တိကဟုတ်ကြာကလို့တိကဟုတ်ဘောကိုတွေးစားကြည့်တော့မဟုတ် ရှင်းရှင်းလင်းလင်းယူပြလိုက်တာယုံနာပိုက်စားပြီးတော့တကယ်ပိုက်စားပြီးတော့စောင်းစောင်းချက်ပုံလေးကြည့်တာမှတကယ်ကိုစောင်းစောင်းချက်ပုံလေးကြည့်တာစောင်းစောင်းချက်ပုံအမြဲရှင်းရသဘောပဲဆိုတော့ဒါရင်ရှင်းရတာလည်းကြည့်တာဒီနည်းနဲ့ပဲဝိပဿနာဉာဏ်နဲ့အစစ်အစစ်တက်ပြီးတော့နောက်ဆုံးရှင်းပြီးတော့ငြိမ့်တတ်တာဆရာမင်းကပုံရမျက်မှောက်ကြည့်တဲ့ဒီဖြစ်သွားမှာဒါကဟာအမှန်မှစိတ်နဲ့တက်ပြီးတော့စိုက်ကြတာဒီလိုကြည့်နေတယ်ဆိုတာပေါ့လေ ဒီတိုင်းရှင်းလို့ရှိဒီလိုနည်းတိုင်းမှရှင်းလို့ရှိဒီလိုအကျိုးတွေရတယ်ဆိုတာပါ။ဒါနဲ့ဆမာဓိတက်ပြရတာဆိုတာ။ဘောခါတပဲ။ဘောခါတစာရင်းနဲ့လက်တွေ့ပေါ်တယ်။ဒီလိုက်ကရှင်းလို့ရှင်းလို့လို့ရှိရင်ခွင့်ရရှင်းတော့လို့ရှိရင်သူနဲ့ထိုက်တာနဲ့လိုက်ထိုက်တဲ့အကျိုးဧကံရတယ်ဆိုတာဒါပြောတာပါ။လိုက်ပြောင်းလည်းဒီလိုက်ကရှင်းနေတာ။အဲဒါကိုဘောခါတခေါ်ရတာပါ။ လူတွေပဲဒီနားလည်ဖို့ဆိုတာသိနေလို့လက်တွေ့အာမထုတ်ဆိုင်တဲ့သွားခတ္တခုနားလည်ဖို့တော်ခင်းပါတယ်ခန္ဓာအရိယာဆိုတဲ့စကားလုံးအတိတ်ပဲလည်းနားလည်ဖို့သိနေလို့ဘူးသမတုပ္ပရိယကာလို့ဆိုတာပေါ့လေရှင်လေးမှန်တိုင်းရှင်းသုံးလို့ခုနဒုက္ခကိယကာလို့ဆိုတာကကိလေသာကိုဆင်းရဲ ကမ္မဝစီရနဲ့ဥပက္ခဝစီရဆင်းရဲပြီးကုန်တဲ့စီရောက်သွားတယ်ဆိုတာလည်းနားလည်ဖို့တော့မလွယ်ပါဘူး။ပဲလို့စသရုံနဲ့အဲကိုယ့်ကိုယ်လည်းသိနိုင်ပါမလဲ။သူများကိုလည်းပဲစာကြည့်တဲ့လက်ရှိပေါင်းစားပြီးရှင်းပြနိုင်ပါမလဲ။ကြောင့်လို့တရားအထုတ်ဖို့အသိအရေးရှိတယ်ဆိုတာပါလို့ဒါနားလည်ရပါတယ်။စာရိမတ္တကံလည်း ယုတ်ကမနန္ဒဝဒါယုတ်ခေါ်တဲ့ဒါနံခေါ်တဲ့ယုတ်ကနန္ဒဝတွေဟာပုံပြီးတော့ပြောဆိုလို့မြဲတဲ့တရားတွေပဲအကုသိုလ်မဟုတ်တဲ့တရားတွေပဲသူသဘောတိုက်ဖြစ်တဲ့တရားတွေပဲဒီလောက်သုတ္တနာနဲ့ခြားလို့ရှိရင်ဆရာကသင်ကြားတဲ့အတိုင်းတိကျတဲ့အသာတော့သာတပြီးတော့ယုံနာဓမ္မတွေခေါ်နေကြောင်းတဲ့ပုဂ္ဂိုလ်တွေသာလို့ရှိရင်သူကကိုယ်လေးသိတာ။သူကပုံပြီးတော့နေရာကျသွားတယ်ကွာ။အဲဒါလို့ဆရာတော်ဟာအာ ခုနသွားခါတာဆိုတော့မြတ်စွာဘုရားကောင်းကောင်းမွန်မွန်ပေါ့လေရှင်ကြီးမှလည်းဒီပေါ့လေရှင်ကြီးအတိတရားအရှင်တရားပေါ့အတိတရားရှင်တရားကိုကောင်းကောင်းဟောပါပြီလေဆိုတော့ပေါ့လေသွားခါတာခုံကြီးကိုကောင်းကောင်းသိလို့တဲ့ပုဂ္ဂိုလ်များဟာတကယ်ကြရနာမေတ္တာကောင်းရှင်းကြရတော့ဟုတ်ကြအလိုကြ ဆရာများရဲ့ဟောတာတော့တိုင်းပါလို့ဒီဒီလေးနဲ့သိသက်သက်သာလုပ်ကြည့်ဟွန်းဖြစ်လာပါပဲအရိယာဆိုတဲ့စကားလုံးလေးနားလည်ပါမယ်သမထုပ်တဲ့ကံဆိုတဲ့နားလည်ပါမယ်သွားခါကတရားရဲ့ဂုဏ်တော်ကိုလည်းနားလည်ပါမယ်ဟွန်းအတိတရားရှိတော့အကျင့်တရားစိလက်ကြပါမမကန်ကျင့်လို့ရှိရင်အကျိုးရတတ်တဲ့ပုံရဖြစ်လာနိုင်တယ်ဆိုတော့ အကြောင်းနဲ့အကျိုးဝင်ကြအထောက်မှုနဲ့အကျိုးရလာဝင်ကြဖြစ်လာမယ်ဆိုတာပါလေ။ကောင်းကောင်းကြီးလာကြပါလေ။အဲဒီသဘောပေါက်လို့လား။သုံးဖို့ရည်ကြည်မှုအရာကတော့ဒီဥပ္ပါဒိဌာနပရပိုက်ကတော့ရှင်လေးအဖြစ်လမ်းကြောင်းကြီးကကောင်းလာပါပြီလို့ရှင်လေးအဖြစ်အဖြစ်ကြီးကလည်းကောင်းလာပါပြီလို့ဆိုပြီးတော့ဖြည့်ချပြီးတော့သူကတော့သွားပါတယ်ကွာ။အဲဒါတော့ထားရပါတော့။ဟွန်း ဒီကကသီလတရား၄ပါးပွားလို့ရှိဒီမဂ္ဂင်7ပါးအရှင်တရားလည်းပဲပွားလာလို့ပြည့်စုံလာတယ်အလိုလိုပြည့်စုံလာတယ်ဆိုတဲ့စကားပေါ့ဆရာကသစ္စာတွေကဥရတသုတ်တံမှာသစ္စာကြဆက်ပြီးတော့ဟောပါတယ်တတမီသတ်တာတော့သီလတရား၄ပါးဆိုတာဘာဒီတုံးဆိုတာပေါ့ဒီကုန်းထုတ်တာကတော့ တရားနာပြည့်စုံဆိုရအဖြေမှာကိုရလို့လေးခွန်းထုတ်တာတော့မဟုတ်ပါဘူးတရားနာပြည့်စုံရင်အဖြေပေးလည်းပဲမှန်မှန်မှန်ပါပါပဲကိုယ်တိုင်အဲ့ဒီလေးခွန်းကိုဖြည့်ပြလို့လို့လေးခွန်းထုတ်တဲ့သဘောပါပဲဘာလို့လဲဆိုတော့ပတိတိကမြတ်ဘုရားခေါ်တာဖြည့်ပြလို့လို့နေတဲ့လေးခွန်းတစ်ချက်ဟောတော့ပါတယ် इस बिल्कुल देखू काय कायमति वर्ति अटापि समाधान पति में वही आलोक दिशा धोमना साधन को ဒီမှာလူကြီးကတော့သာသနာတော်ကသိက္ခုလူကြီးဟာသံဃာရှင်တွေကိုကြောက်ကြတယ်ပဲလို့ရှုမြင်ပြီးတော့သံဃာရှင်ဆင်းရဲခြင်းအကြောင်းဖြစ်တဲ့ကိလေသာတွေကိုဖော်ခွဲရှင်းရှိလို့တဲ့ပုဂ္ဂိုလ် ယောဂီပါပဲဟင်းဒိက္ခုကတော့ညာလည်းဟုတ်ပါဘူးအကုန်လုံးပါပဲလူတွေရောတတ်တွေရောဒီဝါတွေရောအကုန်လုံးပါပဲညာရောအကုန်လုံးပါပါပฏิပန္နကောဤဒေဝဝဟောတိမာရောမနုတော်ဝါဒေဝဝဟောတိမနုတော်ဝါဒုက္ခုတိသံသံသံသံကိစ္စတိဝါသာဝါတရားဝင်ခါမှာဒုက္ခုတွေကတော့ရှင်းတန်းကဆိုတော့ ဒီကပုဂ္ဂိုလ်ခေါ်ခေါ်ပြီးတော့ပေါ့လေသက်ဆောင်ရာတရားပေါ်လို့ရှိတော့သတိကံတို့ဟာကမ္မစဉ်းစားကြည့်လို့ရှိရင်ဒိဋ္ဌိနဲ့သက်ဆိုင်တယ်လို့ရှိနေတယ်လို့အမှန်ကတော့စိတ်ကူရင်ဟုတ်ပါဘူးတဲ့ဒီသတိကံလာရောက်ရှောက်နေတဲ့ပုဂ္ဂိုလ်ဟာဒီလိုဖြစ်ဖြစ်ကိုယ်ရည်ပေါ်တိုင်းစစ်စစ်ပြအပ်ဆိုင်တော့မှတ်နေတဲ့ပုဂ္ဂိုလ်ဟာဝိညာဉ်ခံစားမှုဝိညာဉ်ကြီးပေါ်တိုင်းစစ်စစ်ပြဆုံးဖြတ်စွာရှိနေတဲ့ပုဂ္ဂိုလ် ဒါအတိအကျလမ်းကြောင်းဆောက်နေတဲ့ပုဂ္ဂိုလ်ခေါ်တယ်။စိတ်ကူးစဉ်းစားကြခြင်းမှုတွေပေါ်ရင်စဉ်းစားကြဆုံးရစွာရှိမှလည်းအတိအကျလမ်းကြောင်းဆောက်နေတဲ့ပုဂ္ဂိုလ်။ခေရရာသဘောမူရာတွေပေါ်တိုင်းစဉ်းစားကြဆုံးရစွာရှိမှလည်းစိတ်ကလမ်းကြောင်းဆောက်နေတဲ့ပုဂ္ဂိုလ်ဟာဒီဝါဟောတုံလို့တော့ပါလက်စမှာပဲဖြစ်ဖြစ်လူသားပဲဖြစ်ဖြစ်ပေါ့ဒီလိုဆိုထားပါတယ် ဒိက္ခုနိတန်တန်ကျစတိရောဒိက္ခုစင်ရဝေနာကြီးတယ်ဒိက္ခုအတုတ်တာပုဂ္ဂိုလ်ခေါ်တာပါဝိနိဘိတ်ကတော့မဟုတ်တုတ်တာပုဂ္ဂိုလ်ခေါ်တာပါကိုလိုကြောင့်လည်းပဲဒီတရားအထုနေလို့ချင်းဒီရကလည်းဒိက္ခုစင်ဝင်နေတာပဲဒီရသမီးလည်းဒိက္ခုစင်ဝင်နေတာရှင်ရလို့ဆိုရင်ရှင်လည်းဒိက္ခုဒိက္ခုစင်ဝင်နေတာပဲညာတော့သူရောက်ကြောင့်ဝိနိယညာလည်းဖြစ်တဲ့ သုတ္တမိယရာလည်းဖြစ်တယ်ဘိက္ခုလည်းဖြစ်တယ်ပေါ့။ကုဏိယဘိက္ခုတော်ဆိုပြီးတော့သုတ္တမိယအမထုတ်ဘူးဆိုလို့ရှိရင်တော့သုတ္တဘိက္ခုတော်မဟုတ်ဘူးပေါ့။ကုဏိဘိက္ခုတော်ဟုတ်ပါတယ်။သီလတော်ပြည့်စုံပါတယ်။ကျိုးကြောင့်များကလည်းပဲဘိက္ခုလိုသင်္ကန်းဘဝတဲ့တော်လည်းပဲကုဏိဘိက္ခုတော်ဖြစ်တာပါ။သို့တော့သုတ္တဘိက္ခုတော်ဖြစ်နေတယ်။อืม သူ့တိုက်တာလည်းသူဆိုလို့ရှိရင်လည်းအနည်းဆုံး၅ဘကိကလုံးနေလို့ရှိရင်သူလည်းပဲသူ့ထားတဲ့သူပေါ့လေဒီလားကရှိနေပါတယ်ကွာဒီလားပိကုစိတ်ပိုင်းတော့ဖြစ်နေပါတယ်ကွာဒါပိကုရှိဝင်တဲ့ပုဂ္ဂိုလ်ကြီးပုဂ္ဂိုလ်ပါမြတ်ဒီရဌာနမှာဣတပိကုဣတကနာရောကပိကုဣတကနာရောကသံဃာဝရှင်တွေကိုတောက်ဖွေရရေလို့ရှုမြင်ပြီးတော့ ခန္ဓာကိုဆင်းရဲဖြစ်ခြင်းအကြောင်းကိလေသာတွေလိုပေါ့ဒီကိလေသာတွေရှိနေခြင်းတရားနဲ့ခြေကုန်းဖြစ်ခြင်းဖောက်ခွဲဖြစ်လိုတဲ့အနေနဲ့ပေါ့ဝင်လာတာပေါ့လက်တွေ့အားထုတ်နေတဲ့အခါမှာဖောက်ခွဲဖြစ်ခြင်းနေတာပေါ့လက်တွေ့ဖောက်ခွဲဖြစ်ခြင်းနေတာပဲဥပဒနာခိုက်တာမှာတော့ချိန်တိုင်းချိန်တိုင်းလေးကိုလည်းဖြစ်ခြင်းဖြစ်နေတာပဲအဝိဇ္ဇာကရင်းကျက်ပြည့်သွားတဲ့ခါကျတော့အေးရမရှိပါဘူးဆိုရင်ဆိုင်ရာအေးရမကဆိုင်ရာပြိတ္တာတွေကို တခါတည်းကအသက်ရှင်းတယ်အဲ့ဒီပိုင်းကိုတော့မှာပဲနော်အဲ့ဒီပိုင်းကိုဆိုလို့ရှိရင်ဒါဒီဒီပုဂ္ဂိုလ်ဟာအဲဘိက္ခုရှိကရော့မသွားတော့ဘူးရှေ့ရှေ့ဆက်ပြီးတော့ဘိက္ခုကရင်းချက်တယ်ရင်းချက်ပြီးတော့ခိုင်မာလည်းခိုင်မာသွားမှာပဲအခုဓမ္မဣဒဘိက္ခုဣဒသနာတော့ကယဟန်ဒီဘိက္ခုစီရောက်နေပြီ ခဏအလျာဝဆင်းရဲဆက်ဖွယ်လေးရှုနေမှာကိုဆင်းရဲနေလာနေတာအကိလေသာတွေလာနေတာအကိလေသာတွေကြောင့်ဖြစ်နေတာဆင်းရဲချက်ပြီးတော့ချုပ်တဲ့ပုဂ္ဂိုလ်ဟာဆင်းရဲကိုပယ်လို့မရဘူးဒီကျုံနေရတဲ့ဆင်းရဲကိုတော့ပယ်လို့မရဘူးဆင်းရဲခြင်းအကြောင်းကိုပယ်ရမှာအကြောင်းပယ်ရမှာအဲဒါလည်းကိလေသာတွေပဲအဲဒီကိလေသာတွေ ပေကိုလည်းပဲရွေးချက်ရှိတော့ဘူးယောဂီရှိခံယူထားတဲ့အခါမှာလည်းပဲပဲတရားပဲဒီလားမရှင်နဲ့ကျောင်းကြည့်ဆောင်လို့ရှိရင်ဒီလားသိက္ခာဒီလားမရှင်နဲ့ဘုရားကကိလေသာတွေကိုဒါဖြစ်ပြနေတာဘုရားတတိသမားကြီးကိုဖြစ်သွားလို့ရှိရင်ပြုခဏကိလေသာတွေဖြစ်ပြနေတာအောင်နမကိနဲ့ဆက်ပြီးတော့သဘောမှလည်းကြည့်နေလို့ရှိရင်ဒါလည်းအနည်းငယ်ကိလေသာတွေကိုခိုက်တာခိုက်တာပေါ့အချိန်နဲ့အချိန်နဲ့ ဖြစ်စီနေတာပဲတော့အဲ့ဒါကလက်တိဒိက္ခုပေါ့ဒီကဒိက္ခုမဟုတ်ဘူးတကယ်ဒိက္ခုပေါ့လက်တိကြတဲ့ဒိက္ခုပေါ့လက်တိကြတဲ့ဒိက္ခုဖြစ်ဖို့ဆိုတာကတော့လုံးဝဥပ္ပယောကိုဆန္ဒဆန္ဒထားပြီးတော့ဆန္ဒအချိန်မှာပေါ့လို့အများတော့စိတ်ကနေတော့ဒိက္ခုရှင်ရမပြည့်အောင်ဆိုပြီးတော့သင်္ခါရဆရာတက်ပြီးတော့ဆင်းရဲစွာရှိပြီးတော့ရှိအောင်လို့ဆက်ကလေးဖြည်းဖြည်းပြည့်ရတာ မလွတ်တော့မှရမှာပဲဒါဆိုလို့ဒါပဲအမှန်နေလို့ရှိရင်ဒိက္ခုပဲသတ္တဝါပြတာတယ်သီတာကလာတော့ကဒိက္ခုအမိကယောဂီပုဂ္ဂိုလ်ဟာတယ်ဘာလို့ရမလဲကာယတာနုဝတိဝေကာယပေါ်မှာကိုယ်မူရာပေါ်မှာကိုယ်ရဲ့ကရှိခွင့်ရကိုယ်ကြီးရမှာပေါ့ရုပ်ရုပ်အစုဝေးရမှာရှုခက်ဖြစ်ဖြစ်ပေါ်ရလေးပေါ့ စိတ်နဲ့သဘောနဲ့ပြောလို့ရှိရင်ထောင်းတာပိန်တာထိုင်တာထိတာကိုယ်တာဆန်တာဆောင်းတာငဲ့တာကြွတာတန်းတာချတာဟောတာတွေပေါ့ဘာကသင်ကြားတဲ့သဘောနဲ့ပြောမယ်ဆိုလို့ရှိရင်မာရာပြောတာစမ်းတာလူတာအရေးပြောတာလူစီတာစိတ်ကတာသုထမ်းတာဆက်ရည်ပေါ့ပူတာတွေးတာအေးတာပေါ့တာတောင်းတာဆင်းတာပြုတ်တာပေါ့လေဒါတွေပေါ့အာဒီသဘောနဲ့ပြောလို့ရှိတာသင်ကြားတယ် အဲ့ဒါကြောင့်အဲ့ဒါကြီးကာယခေါ်တာပဲကိုယ်ရဲ့ဟာတော့ရှုခွင့်ကြည်ကြီးပေါ့ရှုခွင့်ကြည်ကြီးကတနည်းနည်းနဲ့ကြောက်တိုက်ဆိုင်လို့ပေါ်လာတဲ့ရှုခွက်ကလေးကိုသိစားရှုခွက်ကလေးအဲဒီရှုခွက်ကလေးကာယပေါ်လာတဲ့ရှုခွက်ကမှာအနုပတ္တိအနုပတ္တိဖမထထသူအညီတက်ပြီးတော့မှတ်နေတာသံဃာတော်ရှုရတယ်သက္ကတကရှုရတယ်ဒါပါ ရှိရမယ်စိတ်နဲ့စိတ်နဲ့ရှိရမယ်ဘာသာပေါ့ဘယ်လိုကြည့်ရမလဲဆိုတော့ကာယ ानु ပါတိတဲ့ကာယပေါ်မှာကာယကာယပေါ်မှာကြည့်ရမယ်ဆိုတော့ဘာမှဆက်တာကြည့်ရဘယ်လိုကြည့်ရမလဲကာယ ानु ပါတိကာယကြည့်ရမယ်ဟောထားတာတော့သူတို့လေးပဲဒီမှာအိဗေကြီးလည်းယူဝင်နေတော့ကာယပေါ်မှာကာယအကျိုးရမယ်ဆိုတော့ကြည့်ဖို့တော့ခင်းပါတယ် အဲ့ဒါအများကြီးပဲရှင်ဘုရားကြီးအဲ့ဒီရှင်ဘုရားကြီးတွေကရှုခက်ကလေးတွေတိတ်နေပေါ်လာတာပေါ့။ဖောင်းလာတယ်။ကာကာယစုပဲကာယစုခုပဲ။တုံးလေးလိုက်စားတဲ့အထင်ရှားဆုံးတုံးလေးရိုက်စားတဲ့ရုပ်မုံရုံမောလေးတွေပေါက်ဆက်ထားတာပဲ။အမုံမောလေးမုံမောလေးအများကြီးထုံတယ်။အဲ့ဒါဒီကာယဆိုတာ။အဲ့ဒါကိုတောက်နေပြင်းနေလောက်တယ်ပေါ့လေ။ အဲ့ဒါကိုညီမဟောတာလည်းဖောင်းလို့ခေါ်တာပါပဲ။อืมဖောင်းလို့သဘောကတော့တောက်တင်းလို့ရှားတယ်။ကာယဖောင်းကာယနိုင်ပါလို့။ကာယနည်းကဖောင်းတယ်လို့သမထတာရှိတယ်ဖောင်းတယ်ဖောင်းတယ်ပြီးတော့လာပြောတာပါပဲ။ပိတ်ကြတော့လို့ရှိရင်ကာယပိတ်တော့ကာယနိုင်။ကာယနည်းကပိတ်တော့ကာယသမထတာရှိတယ်။သကတိနဲ့ဆိုလို့ရှိရင်ပိတ်တော့ပိတ်မရှိဘူး။ပိတ်ရပိတ်ရမလားပေါ့။อืม မာရလေးပြောတာပေါ်လာလို့ရှိရင်မာရကာယပေါ်မှာပါတယ်ပေါ့ဆိုတော့ပေါ်ပြောတယ်ပေါ့စမ်းတာပေါ်စမ်းတယ်ပေါ့ဒီညညာလေးပေါ်လာလို့ရှိရင်လည်းဒီညညာလေးသဘောမှာကျူတယ်ကျူတယ်ပေါ့ဆိုဆိုလို့ရှိရင်ဆိုဆိုတဲ့ကလေးပေါ်လာတယ်ဆိုဆိုတယ်ပေါ့ဒီလိုရှိရင်လည်းလေးတယ်ပေါ့ဟာပါဒီလိုကလည်းဟိုမှာလေးတယ်ပေါ့ဒီဒီလေးတွေတက်တယ်မှာပူရာသွေးတာ အေးတာပေါ်တာဒါလည်းကြီးကြီးပေါ်တာလို့ရှိရင်ဒီပူရပေါ်ရင်အေးတယ်ပေါ့လို့လည်းလို့ရတယ်ပေါ့ပေါ်ရင်ပေါ်တယ်ပေါ့ဒါလို့ဖြစ်တဲ့ဆိုင်တောင်းတာတင်လာကြိုချတာလေးကြီးချတယ်တောင်းတယ်ပြင်းတယ်လောက်တယ်ပေါ့ဒါပါပဲသူရည်လေးကြီးချတယ်ပေါ့အဲဒါကာယကအနိဝတ်စီကိုလည်းကြည့်ရတာဒါပါပဲသမ္ပတ္တကရှိတယ်ဆိုတဲ့နေရာမှာသမ္ပတ္တကရှိတယ်သမ္ပတ္တရှိတယ်ဆိုတာ ဘာအားရဆက်ရှိရမှာလဲအတားရကသမသမတတိယလို့ဆိုထားပါတယ်အတားပြီဘုရားအားဆက်မှုရှိရတယ်ဘမှုပင်မှုလည်းပေါ်လိုက်ပေါ်လိုက်ပေါ်အဲ့အာယုရှိစက်လည်းပေါ်လာတဲ့အဲ့ဒီစိတ်ကလေးရောက်တော့အောင်ဘုရားအားဆက်ရတယ်ဒီစက်ကံလောက်ပါနဲ့ရုပ်ရဲရဲမလောက်ပါနဲ့တိတိကျကျမလောက်ပါနဲ့ လောကတက်ချက်ချက်လလလရှိတာဒါဆိုလို့အဲ့ဒါကိုသိရလို့အတ္တပြီးခေါ်တာပဲအဲ့ဒီအတ္တနေတာကိုအတ္တဘခေါ်တာပဲစိတ်ရှင်းနေတာအမြဲတည်းတည်းမှာအရှင်းနဲ့ရှိပြီးတော့တကွာလည်းပဲအားဆိုင်မယ်လာရင်မှလိုက်မယ်ဆိုတဲ့အနေပေါ်တယ်ဒီရှင်းတဲ့သဘောမျိုးပေါ်တယ်လောကလောကတဲ့သဘောမျိုးပေါ်တယ်ချက်ကလေးပေါ်လာတယ်ဘုံကလေးပေါ်လာတယ် ဖောက်လို့ဆိုမှဖောက်တယ်မိမိရဲ့ဖြစ်ဖြစ်နေတယ်ခါအားဆိုင်တယ်ကိုအားဆိုင်ပြီးတော့ဒီတော့ကတ်သွားတာတတိလေးဖြစ်သွားတယ်ဆက်လက်သာဝတိကအဲ့ဒါတတိမှခေါ်တယ်တတိရှိရတယ်တတိရှိရတယ်ဆိုတာမရှိရတာမဟုတ်ဘူးအများကြီးရှိရတာစိတ်ကံတိုင်းမလားအဲ့ဒီတတိလေးကကတ်တာဆက်ရတယ်အများကြီးရှိရတာပြောတာပါချင်းမကောင်းတဲ့ရှိရောပါကဲဝဲကောင်းတဲ့ရှိရောမဟုတ်ဘူး အဟုတုတရားကြီးပိုင်ဆိုင်တဲ့အဟုတုတရားကြီးရှိနေတာပဲကောင်းမလို့ဆန့်ကျင်တဲ့ဟာကြီးရှိမှဒါမှရှိမှုပြေကောင်းတော့ဆန့်ကျင်တဲ့ဟာကြီးပိုင်မှရှိမှုပြေကောင်းတော့ဒီမှာရှိဆိုတဲ့စကားကရှိမှုဝေရာရှိတယ်ဆိုတော့တွေ့ရတယ်နည်းနည်းရှိတော့များများရှိတယ်ဆိုတော့တွေ့ရတယ်အောင်လည်းတတိမှာတတိအမျိုးတစ်စီသံတံမာမရှိရတယ်ရှုခွဲပေါ်မှာတကယ်အမျိုးတစ်စီကတ်နေရမယ်ဆိုတာပါဒါဆိုအစိတ်လည်းကတ်နေရမယ် အားစိတ်ကနေတော့တတိဖြစ်ပြီဆိုရင်သမာဓိကဖြစ်လာပြီပေါ့စိတ်သမာဓိဖြစ်ပုံတော့ပါဠိတော်တိုက်ရိုက်တော့မပါပါဘူးဒါပေမဲ့မကင်းရမကင်းချင်းမကင်းရောက်အောင်လည်းပေါ့တတိယူလိုက်လို့ရှိရင်သမာဓိလည်းယူပြီးတော့ဖြစ်သွားတာပါသမာဓိလည်းပါသွားတယ်သာသီးနေတယ်ပူရတတိသမာဓိအဲ့ဒါလည်းဖြစ်ပြီးတော့အဲ့ဒါလည်းကိုဖြစ်ပြီးတော့နေတာပဲဒါအာရုံကကာနုဝသနာခေါ်တာပဲ နောက်အောင်လည်းမသိရင်တဲ့လာတယ်တဲ့ပြီးတော့သဘောမှလူကြီးသိလာတယ်သမစင်ရဆိုတာသိရလိမ့်မယ်ဒါလည်းကာယနဘာခေါ်တာပဲသာနိဘာဆိုတာခေါ်တာပဲအဲတော့ဝိရိယတတိသမာဓိအားစိုက်ပြီးတော့သုံးရတော့ရှုလို့ရှုအောင်လို့စိတ်ကလေးစိုက်ကြပြီးတော့သဘောမှလူကြီးသိနေတာဟာကာယဘောမှာဘောလေးသဘောမှလူကြီးသိနေတာဟာကာယနဘာဆိုတာသတိခံပါပဲလို့ဆိုပါတယ်တော့ဒီလိုပြီးတော့ဘာကျေးဇူးရှိကြလဲဆိုတော့ အကျိုးကဘယ်လိုပြတာလဲဆိုတော့ဒီမှာလွယ်လွယ်ပါပဲကုညကတော့ဘိသိက္ခာတော်မလားတာလောကလောကကလောကဆိုတာဓမ္မအယုံယုအတုပဲယူလို့ရပါလားလက်တွေ့နေထဲမှာတော့ဘတ်တော်ကိုခေါ်တဲ့ကျုံ့တဲ့ဘဝဖြစ်စီတာလောကပဲအဲဒါလောကပါ မြင်လိုက်ကြားလိုက်နားလိုက်စားလိုက်ရှိလိုက်ကြည့်လိုက်ခွေးလိုက်ဆန်းလိုက်စောင်းလိုက်မယ်လိုက်ကြောလိုက်ဆောင်းလိုက်စားလိုက်မြေတက်ကတော့လည်းပိတ်တော့ခွင့်လာအစားဝင်တာတတ္တဝါလို့ဆိုရတဲ့လုံလဘောရှိရှိကြီးဟာဒါလောကပဲဘာဖြစ်လို့လဲခုနမြင်လိုက်ကြားလိုက်နားလိုက်စားလိုက်ရှိလိုက်ကြည့်လိုက်ဆိုတာဖြစ်ပြီးတော့ဖြစ်တဲ့တိုင်းကြီးနေတာမဟုတ်ဘူးပြီးပြီးတော့မြင်တဲ့တိုင်းကြီးနေတာမဟုတ်ဘူးကြားပြီးတော့ကြားတဲ့တိုင်းကြီးနေတာမဟုတ်ဘူးနားပြီးတော့နားတဲ့တိုင်းကြီးနေတာမဟုတ်ဘူး ရတာလေးခံပြီးတော့ရတာလေးစားပြီးတော့ရတာဒီတိုင်းပဲသေသေးကြည့်နေတာမဟုတ်ဘူးကိုယ်ကြည့်တဲ့ခါမှလည်းကြည့်တဲ့ခိုက်တာလေးပဲစိတ်ကိုကြောက်ကြွဖြစ်နေတဲ့ခါမှလည်းဒါလေးရလည်းစိတ်ကူးပြီးတော့ကြောက်သွားတာပဲဟာကြည့်နေတာမဟုတ်ဘူးအဲ့ဒါကိုပြစ်စီတတ်တဲ့တရားလို့ခေါ်ပါတယ်ကြောင်းရတတ်တဲ့တရားလို့ခေါ်ပါတယ်ဘယ်လောက်ထိကြောင်းရနိုင်လဲဆိုလို့ရှိရင်ဖြစ်ပြီးတော့ပြက်သွားတာကိုဒါကို တက်ဆုပ်လိုက်တိုင်းဟိုဖတ်ယူမရတော့ကောက်ယူလို့မရနိုင်တော့အောင်ဖတ်ယူလို့မရနိုင်တော့အောင်လက်ဆုပ်လိုက်တိုင်းအဲလူသဘောအနေနဲ့ပေါ့လေပြလို့မရနိုင်တော့အောင်ဖြစ်စီတာအဲ့ဒါဘုရားမတော်ဖြစ်စီတယ်လို့လည်းဆိုရတယ်ဓမ္မဒီလောကဆိုတဲ့စကားကတတ္တဝါခေါ်တဲ့ ဘဝဖြစ်စီဆိုတာပါဘဝဖြစ်စီကဘာဖြစ်တာလဲဆိုတော့ပစ္စည်းတတ်တယ်ဒီကနေ့ကပစ္စည်းတတ်တယ်ပစ္စည်းတတ်ဘုရားမလားပစ္စည်းတတ်တဲ့ဘဝဖြစ်စီခေါ်ရုံနဲ့ဖြစ်စီကြီးပေါ်မှာခုနကာယနဲ့လောကစုပဲပေါင်းလာတဲ့လောကစုပဲပိန်လာတဲ့လောကစုပဲ ကောင်းတာပြင်တာလောက်တာတွေလည်းလောကတစ်ခုစီပဲပူတာလေးတာအိတာတွေလည်းလောကတစ်ခုစီပဲစိတ်တော့ကတော့လည်းကိုယ်တော်ခွန်းတာအစကလောကဆိုပဲမျက်စိပိတ်ခြင်းစိတ်စီတော့ပိတ်ဥစီတယ်မျက်စိဖွင့်ရင်စိတ်စီတော့ဖွင့်ဥစီတယ်ခန္ဓာနဲ့ရုပ်တွေဖြစ်စီရဖြစ်စီတော့သက္ကနာကျုပ်ချက်ပေါ်သွားတာဒါပါပဲဆိုတော့ကောက်ယူပြီးတော့ကြာရအောင်အောင်ကိုပဲ သိသိရလောက်အောင်ကိုပဲဟာပြောတရားအစစ်စစ်ဖြစ်တော့တာပြည့်တဲ့ရတာပြည့်တယ်အဲဒီသဘောရှိတယ်တရားကလောကကခေါ်တယ်လောကလက်ရင်းပိုင်နိုင်စွာရှိပြီတော့ပိုင်နိုင်စွာသိသိသွားတဲ့လောကမှာလောကပေါ်မှာုလေးရအခုလိုမရှိမသိဘူးဆိုလို့ရှိရင်ဒီလောကပေါ်မှာ အမှန်တမ်းသိတဲ့ဘောဟာဖြစ်သွားတာအဝိဇ္ဇာဖြစ်သွားတာဖြစ်ခွင့်ရှိတယ်။ပါရစရာလောကလေးဆိုလို့ဒီဘောသိခြင်းလေးဆိုတာကာယမှုတရားကသဗ္ဗညရာဖြစ်နေတယ်။ခိလေသာဖြစ်နေတယ်။မုန်းစရာလောကနဲ့တွေ့ပြီဆိုလို့ဒီမုန်းမှုလောကဖြစ်နေတယ်။အခုတည်းမှာ